ယောဂီသူတော်များရဲ့တရားတိုးတက်ရေးကိုရှိရှိပြီးတော့သတိပဋ္ဌာန်ဒေသနာတော်မှာလာတဲ့သံသင်ညာဖပါဘုရင်ဒီနေ့ဟောကြားပေးမှာဖြစ်ပါဒီတရားတော်ဟာကမ္မဋ္ဌာန်းဌာနတိုင်း ညာတော်အချင်းတရားရှုမှတ်ဖို့ထိုင်ကမ္မထံတစ်ခုရဲ့ကိုပဲညာတော်အချင်းပြုနေပေးကြပါဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဟာတတိဌာနသုတ်တံဒေသနာတော်မှာလာတဲ့အတိုင်းပဲတကယ်ရှုမှတ်နိုင်တဲ့ယောဂီတွေ ရှုနိုင်အောင်ဆိုပြီးတော့ဒီတံပင်တိုင်းကိုတိတိတန်တန်ဆရာတော်ဆရာကြီးဟာဟောကြားပေးပါတယ်။မာတိတရားကိုအားထုတ်ထားပါတယ်ဆိုတဲ့ပုဂ္ဂိုလ်ဆိုရင်လည်းပဲတံပင်ပိုင်းမှာအာမထုတ်နိုင်ပြီမာတိဆရာတော်ဆရာကြီးရဲ့တရားနိလန်းနဲ့အကျင့်ဆိုအားထုတ်ဖို့တဲ့ပုဂ္ဂိုလ်မဟုတ်သေးပါဘူး။ မာသီကျတော်ဘုရားကြီးရဲ့တရားနိလန်းတိုင်းအထုတ်ထားပါလေဆိုရင်ဒီသံသင်ပိုင်းဟာအဓိကပါပဲ။မာသီကျတော်ဘုရားကြီးရဲ့ဣရိယာပု၄ပါးသလုံးရှိမှပုံတွေကိုလည်းဟောကြားပေးတယ်လို့သံသင်ဆိုတာကတော့အထွေထွေသေးသေးအမူအရာတိုင်းကိုရှိမှပုံတွေကိုဟောကြားပေးပါ။အခုလည်းပဲဘုန်းကြီးယောဂီများ ခုဝါရင်းချိန်ခါကာလဆိုတော့ရဲရှိတရားထုတ်တဲ့ပုဂ္ဂိုလ်ဟာဘုန်းကြီးဧကမှာအများကြီးပါဝါဘချိန်ခါကာလဆိုရင်ညာတော်အားဖြင့်10ရက်တို့9ရက်တို့15ရက်တလစသည်ပေါ်နေရဲရှိအားထုတ်တဲ့ပုဂ္ဂိုလ်ရှိနေမယ်လို့လည်းဝါဘချိန်ခါကာလကြာတော့နည်းသွားရဲတို့တွေလည်းအများကြီးဖြစ်ဝါရင်းချိန်ခါကာလဖြစ်တော့ခုဟာရဲရှိအားထုတ်တဲ့ပုဂ္ဂိုလ်ဟာ ခု150ကျော်ယောဂီရှိပါတယ်ဒီ150ကျော်ယောဂီတွေမှာယက်စီသမားတရားဝန်ကျင်လောက်ရှိနေပါဒါယက်စီအာထုတ်ချက်အခုအာထုတ်တာလည်းပဲဝါစုနာစပြီးတော့ဝင်ရောက်အာထုတ်ကြတာဖြစ်တော့အခုဆိုရင်ယောဂီအာထုတ်တာတနာကျော်ကျော်ရှိနေပါတနာကျော်ကျော်လောက်အာထုတ်ထားတဲ့ပုဂ္ဂိုလ်ကြီးဆိုတော့တတိတမာတိကြီးလည်းပဲတော်တော်ကိုရှင်းနေကြပါမယ် တတိတွေလည်းပဲယောဂီများတော်တော်မြင်နေကြပါထိုင်တဲ့ဣရိယာပုမှလည်းပဲထိုင်ဣရိယာပုမှမှုတတိမြဲရတဲ့ဣရိယာပုမှလည်းပဲရတဲ့ဣရိယာပုမှမှုတတိမြဲသွားနေတဲ့ဣရိယာပုမှလည်းပဲအဲ့ဒီခြေလမ်းတိုင်းခြေလမ်းတိုင်းကိုတတိကပြီးတော့ရှုမှတ်နေကြတတိမြဲ လျောင်းတဲ့အေးရဘုမှာဆိုရင်လည်းမိမိရဲ့နေရာမှာချွတ်မှမှုတတိလေးနဲ့ပဲနားယူကြအဲဒီတော့တတိမြဲနေပြီဆိုတဲ့ကူကတမာရီလေးပဲတော်တော်လေးထက်တာအားကောင်းနေတော့ပါအဲလိုတတိတမာရီတွေထက်တာအားကောင်းစွာရနေပြီဆိုတဲ့ပုဂ္ဂိုလ်များဒါမစင်တိုင်းဖြစ်တယ် ထွေထွေအသေးစိတ်အမူအရာပိုင်းကိုရှုမှတ်နိုင်တာစပြီးတော့အတုဒ္ဒပုဂ္ဂိုလ်ဟာဒီကံ అను ပတနာအလွယ်ဆုံးကံ అను ပတနာတတိချံနည်းနဲ့ကိုယ်မူရာလေးဖြစ်တိုင်းရှုပါဆိုတာတောင်းမရှိနိုင်ပါစိတ်တွေကကြံ့ကြဲစူးစီးလို့မရအခုယောဂီတိုင်းကလကြော်ကြော်လောက်အထုတ်ထားပြီဖြစ်တဲ့အတွက် စိတ်တည်ငြိမ်မှုသမာဓိတွေလည်းသို့သောကပြောတဲ့အတိုင်းရနေပါမယ်။အဲတော့အခုအထွေထွေအသေးစိတ်သံသင်ပိုင်းတွေကိုရှုမှတ်ဖို့လိုပါမယ်။အဲဒီသံသင်ပိုင်းတွေကိုရှုမှတ်နိုင်လာပြီဆိုရင်တော့ယောဂီညာရဲ့စိတ်မိမိခန္ဓာကခွာကြည့်လို့တော့ခွာလို့မရအောင်ငြင်းနေပါလိမ့်မယ်တည်ငြိမ်မှု။အဲဒီတော့သတိသမารီအားကြီးကောင်းနေတွေ့ရပါလိမ့်မယ် ။ဒါကြောင့်ယောဂီများရဲ့တရားတိုးတက်ရေးကိုရှင်းရှုပြီးတော့ဘုန်းကြီးကသံသင်ပိုင်းကိုဘုန်းကြီးဟောကြားပေးဖို့ပါပဲ။ဘုနာသပရံဘိကဝေဘိက္ခုအဘိကံတိပဋိကံတိသမ္ပဇာနာကာရီဟောတိအလောကိတေဝိလောကိတေသမ္ပဇာနာကာရီဟောတိ သမေတိတေပတာတိတေသမဇာနာကာရိဟောတိသာဂတိပတ္တာရှိဝရဒရဏိသမဇာနာကာရိသတိတေပိတေခာယိတေတာယိတေသမဇာနာကာရိဟောတိဘုဇာရပတ္တဝါကာမိသမဇာနာကာရိဟောတိကတိရှိတေနိသိနေတုတ်တေသာဂရိတေပါတိတေတုံမီဘာဝေသမဇာနာကာရိဟောတိ ဘေကုယံတော်များဟူဖြင့်သာတို့ကုဏသဗ္ဗရံရှုမှပွားများအထုပုံနောက်တစ်မျိုးကဘေကုယံဒီဝါယောဂီပုဂ္ဂိုလ်သည်အဘေကံဒီရှိသူသွားလတ်သောပฏิကံဒီနောက်သို့ဆုံးလတ်သောသဗ္ဗဇာနကာရီတိညာဖြင့်ပြုသည်ဝါသိလျက်ပြုသည်ဟောသည်ဖြစ်၏ဘာလောကိတေတေရှိလတ်သော ဝီလိုကိတေသောင်းငယ်၍ဤလတ်တော်တမ္ပဇာနာအကာရီသိဉဏ်ဖြင့်ပြုပြီးဝါသိလျက်ပြုပြီးဟောတည်ဖြစ်၏သမိန်တိတေသတ္ထတော်လက်ချေကိုကိုယ်လတ်တော်ပတ္တာရီတေကိုယ်ထတော်လက်ချေကိုသတ်လတ်တော်တမ္ပဇာနာကာရီသိဉဏ်ဖြင့်ပြုပြီးဝါသိလျက်ပြုပြီးဟောတည်ဖြစ်၏သံဃာတိပတ္တစီဝရသာရဏေသင်္ကန်းကြီးနှင့်တပိသင်္ကန်းကိုဝုယုံကံတွယ်လတ်တော် ကာမဇာနကာရီအသိဉာဏ်ဖြင့်ပြုသည်ဝါသိလျက်ပြုသည်ဟောသည်ဖြစ်၏အတိတေသန္နသောပိတိတောက်လတ်သောခာယိတိခင်းလတ်သောတာယိတိလျက်လတ်သောကာမဇာနကာရီအသိဉာဏ်ဖြင့်ပြုသည်ဝါသိလျက်ပြုသည်ဟောသည်ဖြစ်၏ဥဇ္ဇရပတ္တဝါကာမိကျင်ကြီးကျင်ငယ်ဆုံးမှုကိုပြုလတ်သော သမ္ပဇာနာကာယေတိညာဖြင့်ပြုတိဝါတိလေပြုတိဟောတိစီဂတိသွာလသောจิตိယလသောနိသိနေဆိုင်လာသောသုပေကိလသိပြောလသောဇာဝိတေနုလသောဘာတိတေစကားပြောလသောတုံမိပံဝေစိတ်စိတ်နေလသောသမ္ပဇာနာကာယေတိညာဖြင့်ပြုတိဝါတိလေပြုတိဟောတိဖြစ်၏ ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းဘုရားရှင်ကိုယ်တော်မြတ်ကြီးကတတိပဒနာသုတ်တံဒေသနာတော်ကြီးမှာအခုသာမဇင်ညပပဆိုပြီးတော့တပိုင်းတက္ကန္တရှုမှတ်အားထုတ်ပုံတွေကိုမြတ်စွာဘုရားဟောခဲ့တယ် အဲဒီမြတ်စွာဘုရားဟောတော်မူတဲ့အတိုင်းပဲဘုန်းကြီးတို့ရည်တော်ရှင်မာသီဆရာတော်ဘုရားကြီးကဒီသံသင်ညပပဘူးယောဂီပုဂ္ဂိုလ်များရှုမှတ်တတ်မြတ်စွာဘုရားဟောတဲ့ပါဠိဒေသနာတော်ကိုတခါတည်းညမှာပြန်ပြီးတော့ရှုတတ်ရည်တော်ရှင်မာသီဆရာတော်ဘုရားကြီးကသင်ကြားပေးပါအဲတော့ဒီသံသင်မိုင်းမှာဒီသံသင်ညတန်ခါတပုပ္ပကတပုပ္ပဇင်ညတပုပ္ပသုံးပုရှိပါ အဲဒီလိုသုံးခုခွဲပြီးတော့တန်ဆိုတဲ့ပါဠိလေးကိုတန်ဆိုတာလေးကိုမှန်စွာလို့ဒီလိုပြန်တာပပြာအားဖြင့်ဇင်ညာသိဘူးလေသံပဇင်ညာပေါင်းလိုက်တော့မှန်စွာအပြာအားဖြင့်သိဘူးသံပဇင်ညာဆိုတာထိုင်ရင်လေအဲဒီထိုင်ရည်ရကိုရှုမှတ်တဲ့အာယုံလေးသဘောတဘာဝကိုအမှန်တန်သိရတယ် ရတဲ့ကရှုနေရင်လည်းရတဲ့ဣရိယာပုလေးရဲ့သဘောတရားဟာဖြစ်ဖြစ်တွေကိုအမှန်တမ်းသိသွားတယ်။တရားရင်လည်းတရားနဲ့ဣရိယာပုအဲဒီလိုထိုင်ရင်လည်းထိုင်တဲ့ဣရိယာပုရရင်လည်းရတဲ့ဣရိယာပုကိုရှုမှတ်တဲ့ဣရိယာပုလေးရဲ့ရှုမှတ်တဲ့အာယုန်လေးရဲ့သဘောတရားဟာဖြစ်ဖြစ်တွေကိုအမှန်တမ်းသိသိချာချာသိရတယ်။အဲဒီလိုသိမှုကိုသံသင်များ အဲ့ဒီတမ္ပင်မှာသခင်၄မျိုးပြထားပါသတ္ထကတမ္ပင်သဗ္ဗာယတမ္ပင်ဂောဒရတမ္ပင်အတ္တမောဟတမ္ပင်လို့တမ္ပင်ဘယ်နှမျိုးလဲ၄မျိုးတမ္ပင်၄မျိုးဒီဘုန်းကြီးတို့ယောဂီများရှုမှတ်တဲ့အခါကလည်း ဒီတံပစဉ်ပိုင်းကိုဒီမှာခွဲပြီးတော့ပြောပြသစ္စကတံပစဉ်ဆိုတာကကျိုးရှိမရှိစဉ်းစားဒါသစ္စကတံပစဉ်ခေါ်ပါမိမိကျိုးရှိမှာမရှိဘူးလားလောကီဘက်ကလည်းပဲကြည့်လို့ရယူလို့ရတယ်ဒီတံစဉ်ကတထက်ကတံစဉ်မိမိတို့ခုတရားထုတ်တဲ့ဘက်ကလည်းပဲယူလို့ရပါ မိမိအတွက်ကျိုးရှိရှိဒီပုဂ္ဂိုလ်လည်းမိမိပေါင်းပင်လို့မိမိအတွက်ပါကျိုးရအကျိုးရှိရင်အဲ့ဒီပုဂ္ဂိုလ်လည်းပေါင်းပင်မယ်ယုံတော့သက်သာကျိုးမရှိရင်ဒီပုဂ္ဂိုလ်လည်းမပေါင်းပင်ဘူးကြောက်ကျိုးမယုံတော့သက်သာဒီပုဂ္ဂိုလ်နဲ့သွားပြီးတော့တွေ့ရလို့အကျိုးရှိမလားမရှိဘူးလားဒါကိုပဲစဉ်းစားမှာအကျိုးရှိရင်သွားမယ်အကျိုးမရှိရင်သွားဒီနေရာဒီဌာနကိုသွားလို့ မိမိအတွက်အကျိုးရှိမရှိအဲဒီမှာစဉ်းစားတတတကဇာလောကီဘက်ကပေါ့ဒီကကြီးရဲ့မှာလည်းဒီလိုအကျိုးရှိမရှိသုံးသပ်ဆင်ခြင်ပြီးတော့မှဒါလူတွေဆက်ဆံပေါင်းပညာဒီခေတ်မှာအချိန်တွေကစိတ်တံပိုးကြီးမှအချိန်တွေကတံပိုးကြီးမှတဲ့အတွက်ကြောင့်အချိန်ကိုလည်းပုံဆုံးမခံနိုင်ဒါကြောင့် ပုဂ္ဂိုလ်တူတရားနဲ့တွေ့ကြမယ်ဆုံကြမယ်ဒီပုဂ္ဂိုလ်နဲ့ရောကြမယ်နှောကြမယ်ပေါင်းသိကြမယ်ဆိုရင်ကိုယ့်အတွက်အကျိုးရှိမရှိစဉ်းစားတတတကံသမစဉ်အဲဒီလိုပဲဘုန်းကြီးတို့ဒီမှာကုသိုလ်ရေးပဲကတရားရေးပဲကကျင့်နိုင်တယ်ဘုရားသွားမယ်ကြောင်းသွားမယ်အကျိုးရှိမရှိစဉ်းစားမယ်ဘုရားသွားမယ်ကြောင်းသွားမယ်ဆိုတာကိုမိမိအတွက်အကျိုးရှိရှိစဉ်းစားမယ်အကျိုးရှိမယ်ဆိုရင်သွားတယ် ကျိုးမရှိဘူးဆိုရင်တော့ကြောင်းသွားမယ်ဥမာကျောင်းသွားပြီးတော့ဒီတရားရိပ်တာကျောင်းသွားမယ်တရားရိပ်တာကျောင်းသွားပြီးတော့ကိုတရားအားထုတ်မယ်တရားကိုသင်ကျေစွာဆောင်ထိမယ်သင်ကျေတဲ့တရားအခြေခံပြီးတော့ဒီပဋိပဌာဝိပဿနာတရားတွေကိုဆရာသမားညွှန်ပြတဲ့အတိုင်းအချိန်နဲ့တည်းညီကျပွားအားထုတ်မယ်အကျိုးရှိတယ်တကယ်တော့မိမိဟာတရားရိပ်တာလား သီလနဲ့သိစေသောမဆောင်ခြင်းသမာဓိပညာဆိုတဲ့အကျင့်တရားကြီးကျင့်ပွားတဲ့အခါမှာလည်းစိတ်ကန့်တကြရိုးရိုးသေးသေးအားမထုတ်နိုင်ဘူးဆိုရင်အဲ့ဒီဌာနတွားရမိမိအတွက်အကျိုးရှိကလားမရှိဘူးလားအကျိုးမရှိဘူးလားအဲ့ဒါလေးမိမိတို့သိနေစဉ်းစားဖို့တရားရိပ်တာတွားတယ်တွားတယ်ဆိုပြီးတော့တရားရိပ်တာမှာကိုယ့်အတွက်ဘာမှအကျိုးမရှိဘဲနဲ့ ကုသိုလ်အကျိုးတွေမရသေးနဲ့အကုသိုလ်အကျိုးတွေပါလာမှာဆိုတာတချို့ကတရားရေးကမှသွားပြီးတော့လူမှုရေးလုပ်ငန်းတွေသွားလုပ်စီးပွားရေးလုပ်ငန်းတွေသွားလုပ်တရားရေးကမှသွားပြီးတော့ဘယ်သူနဲ့ချင်းထားတယ်အဲဒီကြရင်လူမှုရေးကိစ္စတွေစီးပွားရေးကိစ္စဒါတွေပြောကြဆိုကြကောင်းကြသိကြနေကြထိုင်ကြဆိုရင်တော့သူ့တွင်တရားရေးကသွားရတာကျိုးရှိပါမလား ကုသိုလ်ဤဘက်ကကျိုးမရှိဘာမှကျိုးမရှိကျိုးမရှိတဲ့ပုဂ္ဂိုလ်ကကျိုးရှိရတယ်အဲဒီလိုပေါ့ဘုရားသွားမယ်ဘုရားသွားမယ်ဆိုရင်လည်းဆိုဘုရားရဲ့ဂုဏ်တော်တွေကိုအာရုံပြုနေရိုးသေးသေးရှာမယ်ဘုရားဂုဏ်တော်ကြီးပွားများမယ်မိမိတွေအကျိုးမရှိနိုင်ဘူးလားဒါပေမဲ့ဘုရားပေါ်သွားပြီးတော့ အဲ့ဒီလိုဘုရားရှင်ရဲ့ဂုဏ်တွေနဲ့အာယုံမပြုတ်နိုင်ဘုရားလည်းမကြောက်ဘူးကိုသွားကြည့်သွားသွားပြီးတော့ဘုရားပေါ်တွေထွေးစကားတွေတောင်ပြောမြောက်ပြောပြောဒါနဲ့အချိန်ကုန်လာမယ်ဆိုရင်ဘုရားပေါ်ကအကျိုးရှိရလားအဲ့ဒါလေးသိထားဖို့ပါအကျိုးရှိရင်သွားအကျိုးမရှိရင်သွားမိမိရဲ့အတွက်ဒီကုသိုလ်အကျိုးတွေရနိုင်တယ်ဆိုရင်ဘာကုသိုလ်အကျိုးတွေမရနိုင်ဘူးမိမိကတရားနာခြင်းနဲ့ တရားတွေအထုတ်ခြင်းမိမိသွားတဲ့ခန္ဓာတရားလည်းမဟုတ်တရားအထုတ်ဖို့လည်းမညွန်ကြဘူးကဲဒီလိုဆိုရင်မိမိအတွက်အကျိုးရှိမလားမရှိဘူးလားမရှိဘူးအဲ့ဒီလိုအကျိုးမရှိဘူးဆိုရင်ဒီနေရာမျိုးကိုရှောင်တာထားကြအောင်မိမိရဲ့အကျိုးရှိမရှိစဉ်းစားတာတတ်ချက်ကသံပင်လို့ခေါ်တယ်။ဘာသံပင်လဲ။ဆိုကြည့်လိုက် ကျိုးရှိသလားမရှိလားသင်္သာရကသတ္တကမှတ်ကြသံပစဉ်ကျိုးရှိသလားမရှိလားသင်္သာရကသတ္တကမှတ်ကြသံပစဉ်ဆိုကြည့်ပါ နောက်တစ်ခါနံပါတ်2ကသဗ္ဗာယသံပဇင်းနဲ့ပါသံပဇင်းနဲ့သဗ္ဗာယသံပဇင်းဆိုတာကတင့်တော်ဤမတော်ဤစဉ်းစားကျိုးရှိတာမှန်နေအကျိုးရှိတာမှန်ပေမဲ့မိမိတွေမသိတော်ရင်သွားတယ်လားမသွားတယ်ဘူးလားသွားတယ်အခုဘုန်းကြီးတို့ဒီမှာခုခေတ်ကြီးမှာ မိမိဒီပုဂ္ဂိုလ်နဲ့သွားတွေ့ရလို့မိမိအတွက်လုပ်ငန်းကိန်းကနေရမယ်လုပ်ငန်းတွေဆင်ပြေမယ်။အာဒီပုဂ္ဂိုလ်ဟာဌာနတစ်ခုရဲ့လက်ကိုင်ပုဂ္ဂိုလ်ပဲအကြီးအကဲဖြစ်တဲ့ပုဂ္ဂိုလ်ပဲ။သူနဲ့တွေ့ရင်တော့မိမိကျိုးရှိနိုင်မှန်မှန်သို့တော်လည်းလေဒီခေတ်မှာတွေ့ကြပြီဆိုတဲ့အခါဌာနကြတော့ဘယ်နေရာတွေမှာတွေ့ကြလဲဆိုရင်ညစားတောက်ဆိုင်မှာဟိုတယ်မှာအဲ့ဒီနေရာမျိုးတွေမှာခေါ်ပြီးတော့တွေ့ရတယ် တွေ့မွေဧကရာအဲ့ဒီနေရာမျိုးတွေမှာတော့ပြီးတွေ့ရတာဖြစ်တော့မြန်မာအမျိုးသမီးလေးတယောက်အနေနဲ့အဲ့လိုညအချိန်ကာလမှာဒီလိုစားတော့ဆိုင်မှာမြို့သားတွေစားကြတောက်ကြမူကြရစ်ကြအဲ့လိုနေရာမျိုးမှာမြန်မာမျိုးသမီးလေးတယောက်အနေနဲ့အကျိုးရှိနိုင်တာမှန်ပေမဲ့တွားရင်တင့်တော်သလားမတော်ဘူးလား သင်တော်ဒါမြန်မာမျက်စိနဲ့ကြည့်တာနော်ဒါမြန်မာနေရာမှုမြန်မာမျက်စိနဲ့ကြည့်ပြီးတော့ပြောတာမသင်တော်အကျိုးရှိနိုင်တာမှမေးပြီးမသင်တော်ရင်ဒီနေရာသွားသင့်သလားမသွားသင့်ဘူးလားသွားသင့်တယ်အဲဒီလိုပဲဒီကုသိုလ်ရေးဘက်ကဘုန်းကြီးတို့လောကုတ္တရာဘက်ကကုသိုလ်ဘက်ကကြည့်ကြောင်းသွားမယ်။ယဟန်တန်ခါထာမှာသွားမယ်။ကြောင်းသွားတယ်ဆိုရင်က သံဃာတော်တွေတွေ့ရတယ်။နောက်ပြီးတော့ဆရာတော်များရဲ့ဟောကြားတဲ့တရားတွေဆုံးမရနာကြားခွင့်ရတယ်။မိမိကိုယ်၌ကကုသိုလ်ယူရမယ်ဆိုရင်ဘုန်းကြီးတို့ဒီတရားမှာဆိုရင်ကုသိုလ်ကြီးမရနိုင်ဘူးလား။ဓမ္မယုံပေါ်မှာတောက်ရီကိုလေးရေဖြည့်ပေးတာတောက်ရီကိုယ်ကလေးတွေဖြည့်ပေးတာကဲဓမ္မယုံရဲ့ရောက်ပြီဆိုတာနဲ့ဟိုနေရာတစ်ချောင်းဝင်းထဲမှာတကယ်ကြီးလေးတွေနေတာသန့်ရှင်းလေးတွေလောက်တာ

ဘုရားသမားတန်တန်ဃာတော်များတန်သွားအကျိုးရှိတာမှန်ပေမဲ့အဲလိုယေသမီးတယောက်ရဲ့မာတုကမတယောက်ရဲ့သွားလို့အင့်တော်သလားမတော်ဘူးလားဒီလိုဆိုရင်ဆောင်ရမှာလားရှောင်ရမှာလားဒါကိုတတိထားဖို့ပါဘုန်းကြီးတို့ဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များအကြီးညိုလွယ်တာတွေတရားတရားလွန်ကဲတာတွေအများပါ အဲလိုတရားတရားတွေလုံလုံကဲကဲနဲ့မိမိတို့နေထားတယ်နေထိုင်နေမှားတာအများကြီးပါဒါကြောင့်ရဟန္တာကတော့ဓမ္မသွားတဲ့အခါမှာမိမိအတွက်ကျိုးရှိတာမှမြင်မဲ့အဆုံးအမရတယ်ဒီဆရာတော်တန်သွားရင်ဆရာတော်ကဆုံးမအမြဲတမ်းဆုံးမဩဝါဒပေးတယ်တရားတွေဟောပေးတယ်အကျိုးရှိနိုင်တယ်ဒီတန်ခါတော်ဓမ္မသွားရင်တန်ခါတော်ကဘုဒ္ဓတတွေပေးတယ်အတွေ့အကြုံတွေဟောပြတယ်ပြောပြတယ်ကျိုးရှိတာမှန်တယ် ဒါပေမဲ့လို့လည်းပဲဘုန်းကြီးတို့ဝိနည်းတော်နဲ့ကြည့်လိုက်လို့ရှိရင်ညမမျက်စိနဲ့ကြည့်လိုက်မယ်ဆိုရင်လည်းပဲမတုကမှာတယောက်တည်းရဟန်းတန်ခါကြသွားတဲ့မသွားတဲ့အေးမသွားတဲ့မသိတော့အဲ့လိုမသိတော့တဲ့ဟာဆိုရင်ဆောင်ရမှာလားရှောင်ရမှာရှောင်ရမှာအကျိုးရှိတာမှမမြင်လို့ရှောင်အဲ့ဒါလေးကိုသိထားဖို့အခုဘုန်းကြီးတို့ညမမျက်စိနဲ့ကြည့် ရှိလို့အဆင်မပြေတာကြီးအများကြီးပဲအများကြီးဒါကြီးညိုတာတော့မဟုတ်ဘူးကြီးညိုလို့ဒီလိုလုပ်တာတော့မဟုတ်ဘူးမကြီးညိုလို့လားဒါအတူနေတော့ရောနှောမှုများလို့ရင်းနှီးမှုများလို့အယုဒေတန်နေဆိုတာလားမသိဘူးဘုန်းကြီးတို့ယဟန်တန်ခါများဆိုတာတရားဓမ္မများကစားပွဲတောက်ပွဲလက်ပွားရေးရောက်ကန့်မှယဟန်တန်ခါတော်များစားကောင်းတာ ဖုံးပေးကောင်းလားလူပုဂ္ဂိုလ်ရင်လည်းအတူတူထိုင်ပြီးဖုံးပေးကောင်းဘူးတာမဏိနဲ့တောင်အတူတူမဖုံးပေးကောင်းဘူးဉာဏ်ကအခုတရားရည်ကြည့်ပြန်တော့လေသဝဲပုံတစ်ခုံထဲမှာဉာဏ်တန်တာတော့လည်းအတူတူထိုင်ပြီးစားပေါင်နေကြတာလေတွေ့ရတယ်ဒကမတွေကြည့်လိုက်ပြန်တော့လေဒကမတွေကအဲ့ဒီလိုယဟန်တန်ခါနဲ့အတူတူတစ်ခုံနဲ့ဆိုင်ပြီးတော့စားပေါင်နေကြတာတွေ့ရတယ် ကြာအတော်ကိုဘုန်းကြီးတို့မျက်စိနဲ့ယဟန်တန်ဃာရီမျက်စိနဲ့ဝင်နေတော်မျက်စိနဲ့ဒါဗုဒ္ဓဘာသာဝင်တွေတကယ်ကိုသာသနာကျင့်ယူလေးစားတဲ့ပုဂ္ဂိုလ်ရဲ့မျက်စိနဲ့ကြည့်မယ်ဆိုရင်ဒီလိုလုံးဝကိုအဆင်မပြေဘူး။ကျွတ်ဝဲတပွဲထဲမှာကိုဒီမှာသန်းတော့ဆိုင်လေးတွေဖိတ်ဆိုင်နေသန်းတော့ဆိုင်နေမှာကြည့်လိုက်။ခုံတစ်ခုံထဲမှာဝဲတပွဲထဲမှာခါလဲထိုင်ပြီးတော့အူစား။ မျိုးသားတွေလည်းပါမျိုးသမီးတွေပါပါလာမျိုးသမီးဆိုတာရဟန်းတန်ခါပေါ်မှာအမတန်လေးစားကြည်ညိုတဲ့ပုဂ္ဂိုလ်တွေကိုယ်တိုင်းကအဲ့ဒီတိုင်းကြီးထိုင်ပြီးတော့အတူတူစားတောက်နေတဲ့ရဟန်းတန်ခါတွေနဲ့ဆိုတော့တော်တော်ကိုအင်မပြေဘူးကြည့်လို့လည်းအင်မပြေဘူးကိုကဘူးဘယ်လိုပဲနေတယ်လို့ဘယ်လောက်ပဲချင်းကြီးတယ်ပြောပြောတင့်တော်လားမတင့်တော်ဘူးလားလုံးဝကိုမတင့်တော်အဲ့ဒါတွေကိုဘုန်းကြီးတို့တွေ့နေရဒါကြောင့်ဒါတွေဟာဘုန်းကြီးတို့ဓမ္မမိသားစုများ ရှောင်ရဖို့ရှောင်နိုင်ဖို့ဒါမိမိတို့အရဟံတန်ကတော့မြန်လေးစားကိုယ်ွယ်ချိကပ်ရတဲ့ပုဂ္ဂိုလ်ကြီးဒီလိုအတူတူနေအတူတူထိုင်အတူတူစမ်းတော့တာပုဂ္ဂိုလ်ကြီးမဟုတ်ဘူးဆိုတာကိုသူသိပြီးတော့သူရှောင်ရှင်တတ်ဖို့ပါဒါကြောင့်အကျိုးရှိတာမှန်ပေမဲ့မသိတော့ရင်ဆောင်ရမလားရှောင်ရမလားဒီဖျားသွားတယ်ဖျားပူးတယ်ဘုန်းကြီးတို့ယောဂီများအကျိုးမရှိဘူးလား ကျိုးရှိပါတယ်။မြတ်စွာဘုရားဂုဏ်တော်ကြီးအာရုံပြုဒါပေမဲ့လို့ဘုန်းကြီးတို့ယောဂီများအဲ့ဒီဘုရားပွဲတော်ကြီးကျင်းပပြီးတော့လူတွေစီကားနေတဲ့အချိန်မျိုးကြတော့သွားလို့တင့်တော်ရလားမတင့်တော်တော့ဘုရားဂုဏ်တော်ကြီးအာရုံပြုလို့ရောရသေးရဲ့နော်ဆူညာနေတဲ့လူတွေနဲ့အဲ့ဒီတော့ဆူညာနေတဲ့အချိန်မှာဘာမှဘုရားကိုအာရုံပြုလို့ကိုမရတော့အဲ့ဒီချိန်မျိုးကိုရှောင်ရတယ်မတင့်တော် အဲမရှောင်းရင်မိမိတို့ဒီမှာဘာမှအကျိုးမရမိမိရဲ့ကုသိုလ်ကျိုးမရကောင်းတဲ့အကုသိုလ်တွေတောင်းဖြစ်တယ်အပြစ်တွေတောင်းဖြစ်တယ်ဘုန်းကြီးတို့တစ်ချိန်ကပေါ့နော်ဒါနှစ်တွေပါနေနေတော့ဘုန်းကြီးမမှတ်မိပါဘူးတစ်ချိန်ကကျွေးကျွေးတကုံစီတို့ကြီးရဲ့တပေါင်းပွဲကိုကျင်းပါတယ်ချိန်မှာအနောက်ဘက်ကျွေးတကုံစီတို့ကြီးရဲ့အနောက်ဘက်အနောက်မဟုတ် အဲ့ဒီဘက်မှာရုပ်ပွဲရှင်ပွဲတွေကျင်းပလာရုပ်ပွဲရှင်ပွဲကခေတ်ဆိုကြော်တွေရဲ့အခါနဲ့အကုန်လုံးဆိုကြပြုကြပေါ်လေဆိုကြော်တွေအဲ့ဒီမှာယဟန်တန်ကငယ်လေးတွေပဲသွားပြီးတော့သူတို့လည်းသွားနားထောင်နေကြည့်ကြတယ်သွားအဲ့ဒီကဝင်ခွင့်မပေးဘူးဖြစ်သွားဟိုကလည်းပဲလွတ်လွတ်လပ်လပ်ဆိုကြ ပျော်ကြတဲ့ပွဲနဲ့ဒူပါရဲ့ကြီးရအဲ့လိုဆိုတော့ရဟန်းတန်ဃာတော်တွေကိုဝင်ခွင့်မပေးဘူးဝင်ခွင့်မပေးတဲ့အခါကျတော့ရဟန်းတန်ဃာငယ်တွေကလည်းပဲဘာလို့ဝင်ခွင့်မပေးရမှာလဲတန်ဃာတို့ပွဲတန်ဃာတို့ဘာသာရေးပွဲတန်ဃာတို့ဘုရားပွဲဆိုတာငါတို့ဘာအဖေဘုရားပွဲအဲ့လိုငါတို့ပွဲကိုငါတို့ဝင်ခွင့်မပေးဘူးဆိုတာမဖြစ်နိုင်ဘူးဝင်ရမယ်တို့ဝင်ခွင့်ပေးရအဲ့လိုဖြစ်တာ အဲ့လိုဖြစ်ကြတဲ့အခါကလည်းကြတော့ဘဝလည်းဝင်ကုန်ပြီးဒီကလည်းပြင်းတယ်ဆိုတော့အဲ့ဒီမှာဦးစင်းငယ်လေးတွေကအင်အားနည်းနေတဲ့အခါကျတော့ဘဝဝင်ကုန်မပြီးတဲ့ဘက်ကခါရဲဒီပါရီနဲ့တားစီပိတ်တယ်အဲ့တော့ဝင်လို့မရအဲ့ဒါနဲ့ပြန်ပြီးတော့ကိုယ့်ရဲ့အကြောင်းကအကွက်ကြီးတွေကိုပြန်ခေါ်ခေါ်တော့တခါလဲအများကြီးလာတဲ့ရာနဲ့ချီထောင်နဲ့ချီပြီးလိုက်လိုက်လာပြီးတော့ဘဝအဲ့ဒီမှာတားစီတဲ့ပုဂ္ဂိုလ်ကမတားစီနိုင်တော့ထွက်ပြေးကုန်တယ် အဲ့ဒီအချိန်မှာဦးစင်းငယ်လေးကစိတ်မချိနိုင်ပဲနဲ့အဲ့ဒီတော့ဝင်ပြီးတော့အကုန်လုံးအဲ့ဒီတီးမှုတ်တဲ့ပစ္စည်းတွေအကုန်လုံးကိုပျက်စီးသွားတယ်။ချက်ချင်းပဲဂျုံဂျုံဂျုံဆိုပြီးပျက်စီးပြီးတော့အချင်းချင်းချက်ချင်းပြန်ထွက်သွားတယ်။အဲ့လိုသူတို့လည်းထွက်သွားပြီးတော့နောက်ကရေရောတက်ရောရောက်လာ။အဲ့ဒီမှာတပားမှမတွေ့တော့ဘူး။ရှားလုံးတွေ့တော့အဲ့လိုရှားလုံးမတွေ့တဲ့အချိန် ဘယ်နဲ့ဒီတန်ဃာတွေဖြစ်ပြီးသွားတယ်တန်ဃာတစ်ပါးမှလည်းမတွေ့ဘူးဆိုတော့လေသူတို့မှခက်ကြကြမရှိအဲ့တော့မလုပ်လဲဆိုတော့ဘုရားပေါ်ပြန်လာဘုရားပေါ်ပြန်လာတော့ဘုရားပေါ်မှာဟိုမှာတရားထိုင်နေကိုယ်တော်ကထိုင်နေတယ်ဘုရားဟုတ်တယ်ကိုယ်တော်ဟုတ်တယ်ပရိသိတ်ဖြစ်ကိုယ်တော်ကသိအဲ့ဒီကိုယ်တော်ကြီးအကုန်လုံးဆွဲခေါ်သွားတာမဟုတ်ဘူးကျွတ်တို့ပရိသိတ်မရဘူးသူတရားထိုင်နေဆိုတာသူလည်းမရဘူးအကုန်လုံးဆွဲခေါ်သွားတာဆွမ်းခံရင်သာပြင်လာတယ် ဒီအချိန်မှာအဲ့ဒီအချိန်ကြီးဒီလိုပွဲတော်ကြီးကျင်းပနေတဲ့အချိန်ကြီးကိုတွားခဲ့လို့သူငှက်သိတာဒီဒီအချိန်တွင်ကိုယ့်ဟာကိုယ်ဘုရားအာရုံပြုတရားကုံတော်အာရုံပြုကိုယ့်ဟာကိုယ်တရားအားထုတ်ရတယ်အခုအဲ့ဒီလိုပွဲတော်ကြီးကျင်းပနေတဲ့အချိန်ကြီးတွားပြီးတော့ဘုရားသွားတဲ့အတွက်ကြောင့်ဟောငှက်သိသွားတယ်အဲ့တော့ဒီလိုအချိန်မျိုးမှာတကယ်တမ်းကြတော့လည်းတရားအာယုဘုရားအာယုပြုလို့ရရလားမရပါဘူး အဲဒီမှာအတန်ရဆူညံနေတာဒါကြောင့်မို့အကျိုးရှိတာမှန်ပေမဲ့လို့လည်းပဲအဲဒီလိုပွဲတော်ကြီးကိုကျင်းပနေတဲ့အချိန်ဘုရားရဟန်းတော်များသွားတဲ့လားမသွားတဲ့ဘူးလားသိက္ခာရှင်ဆရာလေးတွေသွားတဲ့လားမသွားတဲ့ဘူးလားခင်ဗျားတို့လည်းတတိထားရှောင်များအခုလွယ်ကလေးတွေလွယ်ကလွယ်ကနဲ့တခြားလည်းကြည့်လို့မရတော့ဘူးဖြစ်နေ။အဲ့ကလေးတွေလွယ်လွယ်လွယ်နဲ့သူတို့ဘယ်နေရာဖြစ်ဖြစ်အဲ့ဒါဘုန်းကြီးတွေနဲ့တန်းလို့လုပ် အကုန်လုံးဘုန်းကြီးတွေရောက်သူတို့လည်းရောက်အဲ့လိုဖြစ်နေတယ်အရှင်မဖြစ်ဘူးကြည့်လို့ကမကောင်းတော့ကဲယောဂီသူတော်ရှင်တွေရောတပည့်ကလေးတွေယောဂီတစ်ပတ်လို့သွားလို့တင့်တော်ပါလားမတင့်တော်ဘူးဒီချိန်မှာပါမတင့်တော်ပွဲတော်ကိုကျင်းပတာဘာအာရုံမပြုလို့မရဒါကြောင့်မို့အဲ့လိုအကျိုးရှိတာမှန်ပြီလို့လေလို့မတင့်တော်တဲ့နေရာဆိုရင်မလုပ်ရပါနဲ့ကဲဆိုကြည့်လိုက်တင့်တော်ရလားမတော်လား သင်္သာဒကသပ္ပယမัจจသံပတိသင်တော်ရလမတော်လားသင်္သာဒကသပ္ပယမัจจသံပတိ ဒီသံသစဉ်သဘာကဩလောကီဘက်ကလည်းပဲကျိုးရှိတယ်သုံးတိုင်းလောကုတ္တရာဘက်မှာလည်းကျိုးရှိတယ်သူကနှစ်ဘက်ရအမှန်တာပဲလောကီလောကုတ္တရာနှစ်ဘက်သလုံးရဒီသံသစဉ်သဘာနောက်နံပါတ်3ကဘောဓရသံသစဉ်ဘာသံသစဉ်လဲလေကောသရသံပတိတဲ့ကောသရကောသရဆိုတာကတော့จิตသားရမယ် ဂောသရဆိုတာကတော့จิตသားရဘုန်းကြီးတို့ယောဂီများဒီဂောသရဖြစ်ဖို့အရေးကြီးဆုံးပါဒါကတော့တရားအားထုတ်တဲ့ယောဂီနဲ့သက်ဆိုင်ဆုံးပါမြတ်စွာဘုရားကကမ္မထာနတ္တပနာအာဝိဒနာမေဝဂောသရသံပဇိညာဒီတိဋ္ဌာနာတိုင်းမှာဖွင့်ပြတာကမ္မထာနတ္တပနာရှုမှတ်မှုကမ္မထာတရားကို အဝိဒဟနာမိဝမဆုံးပဲမပြရှုမှတ်ခြင်းသည်ပင်လျင်ကောသရသံပတိညာကောသရသံပတိမြည်ပါ၏မိမိတို့ဒီမှာရှုမှတ်မှုတတိမလွတ်စေပဲနဲ့ထိုင်ရင်ရရင်သွားရင်လျောင်းရင်အနေတတတိကံပြီးတော့ရှုမှတ်နေခြင်းဒီတာကောသရသံပတိဖြစ်တယ် မိမိရဲ့ရှုစိတ်ဟာကိုရှုမှတ်နေတဲ့အာယုံပေါ်မှာပဲစိတ်သားနေတယ်။တခြားပေါ်မှာစိတ်သားနေတာ။ကိုယ်မူရာကာယ ानु ပတနာရှုနေရင်ကိုယ်မူရာပေါ်မှာပဲစိတ်သား။ခံစားမှုဝေဒနာလေးတွေရှုနေရင်ဝေဒနာလေးပေါ်မှာပဲစိတ်ကြီးရဲ့စိတ်သား။အဲဒီလိုကိုရှုမှတ်တဲ့အာယုံလေးပေါ်မှာစိတ်သား။ထိုင်ပြီးရှုမှတ်ရင်ခံအာယုံလေးပေါ်မှာပဲရှုစိတ်ကြီးရဲ့။ဘယ်မှမတော်။ရပ်ပြီးရှုမှတ်နေရပ်တဲ့အာယုံလေးပေါ်မှာ ဈဉ္ညာသွားရင်ရှုမှတ်နေရင်ဈဉ္ညာအာယုံလေးပေါ်မှာနောက်ဆုံးအိယာပေါ်မှာတရားချက်ပြီးရှုမှတ်နေရင်လည်းအဲ့ဒီပေါ်မှာအဲ့ဒီကိုရှုမှတ်တဲ့အာယုံပေါ်မှာရှုမှတ်မှုမလွတ်ဘဲနဲ့ရှုနိုင်နေရင်ဘောဓရသံပဇင်ဖြစ်တယ်ဒီဘောဓရသံပဇင်နဲ့ဆက်ပြီးတော့ကောသရိဘေကဝေသရထသကိပိတိကေဝိတယေကောသရိဘေကဝေသရထသကိပိတိကေဝိတယေနတ္တတိ မာရောဩတာရဏကတိတိမာရောအာရမဏကောသဘိကဝေပြောကောသရောသကောပိတိကောဝိသေယောယရိတံသတ္တရောတတိပဌာနာဘိကဝေယံတော်များဥจิตသာတို့တကိပိတိကေဝိသေယေဗာဖယာဤအပိုင်သာအမွေအနှစ်ကိုပိုင်နေပေဖြစ်သောကောသရေတစ်ချက်၌ပြရထจิตသာ၏နေကြကုန်လော မြတ်စွာဘုရားငါဘုရားပေးထားတယ်ကိုယ်ပိုင်နေပြည်တော်မှာပဲနေကြတယ်ဗာဘုရားပေးထားတယ်အမွေနှစ်ဖြစ်တဲ့ကိုယ်ပိုင်နေပြည်တော်မှာပဲနေကြတယ်ဘေကဝေယံတော်များဥစ္စေသားတို့သကေပိတိကေဝေတေဗာဘုရား၏အပိုင်သာအမွေမိကိုယ်ပိုင်နေပြည်ဖြစ်သောကိုယ်တည်းစေတ၌သရတံစေစား၍နေကြလျင်ဝါစေစား၍နေကြကုန်သော သရတံပြစ္ဆာဟိနေကြလျင်ဝါပြစ္ဆာဟိနေကြကုန်တော်ဝသင်တို့အားမာရောကိလေသာမံဟုသောခုခေါ်သောဒုဒသမာတိဟောတာရာဝင်ရောက်နှိမ့်သိရာခွင့်ရေးကိုနာလစ်ကတိမရှိပဲရမရပဲရှိတတ်တယ်။ငါဗျာပေးထားတဲ့ကိုယ်ပိုင်နေပေတယ်မှာလား။သင်တို့ရဲ့စိတ်ကလေးစိတ်သားနေမယ်ဆိုပါရင် ကိလေသာဆိုတဲ့ဒုသတမတင်းတို့ရဲ့တဏ္ဍာမှာမဝင်နိုင်တော့ဘူးနာနဲ့စတိမဝင်နိုင်တော့ဘူးမာရောဩတာနာနဲ့စတိမာရောကိလေသာမှန်ဟုဆိုတော့ဒုသတမဒီဩတာကဝင်ရောက်နှိမ့်တဲ့ရာခွင့်ရေးကိုနာနဲ့စတိမရှိဘူးဘုဘုန်းကြီးတို့ယောဂီများမိမိရဲ့ခန္ဓာပေါ်မှာရှုမှတ်တဲ့အာယုပေါ်မှာစိတ်ကလေးမချစ်စားတော့စိတ်ကလေးမနေတော့ရှားကြည့်နေတာလေမဝင်ဘူးလား အခုရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးမြင်နေပြီဆိုတဲ့ယောဂီရဲ့တဏ္ဍာမှာဇာတိတွေလားဝင်နေရလုံးဝကိုဝင်ရောက်ပြည့်စင်ရအခွင့်အရေးမရနိုင်တော့ဘူးဒါကြောင့်မာရောကိလေသာမဝုကောတော်ဘုဒ္ဓသမားသည်ဟောတရံဝင်ရောက်နေစင်ရအခွင့်အရေးကိုနတ်သတိမရပဲရှိလက်တံမာရောကိလေသာမဝုတော်ဘုဒ္ဓသမားသည်အာရမဏဝင်ရောက်နေစင်ရအာယုံအကြောင်းကိုနတ်သတိမရပဲရှိလက်တံ ကိလေသာအာယုန်တွေပါကိလေသာဖြစ်စေနိုင်တဲ့အာယုန်တွေပါတခုမှမဝင်ရောက်နိုင်တော့ဘူးတဲ့ဘာအာယုန်မှမဝင်နိုင်ဘူးတဲ့ဒါကြောင့်လေဆိုတော့မိမိရဲ့စိတ်ကလေးကကိုရှုမှတ်တဲ့အာယုန်ပေါ်မှာပဲဖြစ်စားနေရှုမှတ်တဲ့အာယုန်တွေပေါ်မှာပဲစိတ်ကလေးမြဲလို့မှတ်စိတ်ကလေးဒီလိုမဟုတ်ဘဲနဲ့တခြားဓမ္မကိုစိတ်တွေကဟိုရောက်ဒီရောက်ရောက်နေပြီဆိုရင်တခြားဓမ္မကိုဖြစ်စားနေပြီဆိုရင်အဲဒီမကောင်းတဲ့ဒီမှာကိလေသာအာယုန်တွေဝင်လာ အခုဒီအာယုန်လေးဘာမှမဝင်တော့တာအာယုန်၊ကမေအာယုန်၊ပစ္စည်းအာယုန်၊ဇီဝအာယုန်၊ယာရုအာယုန်ဘာအာယုန်မှမဝင်တော့အဲဒီလိုရှုမှတ်တဲ့အာယုန်လေးပုံမှာပဲရှုသိပြီးတဲ့စိတ်သမ်းအဲဒီလိုယောဂီတို့စိတ်သမ်းရမယ့်အာယုန်ကဘာလဲဆိုတော့ဘောဇာဘိကဝေဘိကုဏောဘောဇရောတကောဖြစ်တိကောဝိတယောယရိတာသတ္တရောတတိပဌာနာဘိကဝေယံတော်များဥจิตသာရောတကောဖြစ်တိကောဝိတယောဘဗျာဤပိုင်သာအမွေနှင့်ကိုယ်ပိုင်နဲ့ပဲဖြစ်သော ဒေကုဏောကောဇရောယဟံจิตာယအာယုန်တိနေပေတိကောဇဘေဗာနိဟုမူကယရိတံသတ္တရောတတိပဋ္ဌာနာကာယဝေနာစိတ်တဓမ္မဆိုတဲ့တတိပဋ္ဌာန်တရား၄ပါးတို့ပင်သည်ဘုန်းကြီးတို့ယောဂီများစစ်တမ်းရမယ့်နေပေဟာဘယ်နေပေလဲဆိုရင်တတိပဋ္ဌာန်အာယုံပဲယောဂီရဲ့စိတ်ဟာကာယ ानु ပတ္တနာကိုယ်မူရာလေးရှိနေရင်အဲဒီကိုယ်မူရာလေးပေါ်မှာယောဂီရဲ့စိတ်လေးစစ်တမ်းနေတာ ဒီစိတ်လေးကိုမှုရပုံမှာပဲစိတ်လေးဖြစ်ရတယ်။ဘောလင်အောင်ပြောရရင်ထိုင်ပြီးရှုမှတ်နေတဲ့အခါမှာဘောင်းအောင်ယုံပင်အောင်ယုံလေးရှုနေရင်ယောဂီရဲ့စိတ်လေးဟာဘယ်မှာပဲနေရမလဲ။ဒီဘောင်းမှုအာယုံပင်မှုအာယုံလေးပုံမှာပဲစိတ်လေးနေရ။ဒီလိုမနေပဲနဲ့တခြားကိုလွတ်သွားပြီဆိုရင်ကိလေသာရဲ့အဖန်စာမခံရဘူးလား။ခံရတယ်။အဲတော့ကိုယ့်ရဲ့နေပင်မဟုတ်တဲ့နေပင်ကိုထွက်သွားပြီဆိုခံရ ခံစားမှုဝေဒနာလေးကိုရှုနေတယ်ဆိုရင်ကိုရှုမှတ်တဲ့ဝေဒနာလေးပေါ်မှာပဲကိုယ်စိတ်ကလေးကဆန်းပြီးတော့ဒီပေါ်မှာပဲစိတ်ဆန်းနေတယ်။အဲလိုကာယဝေဒနာစိတ်ဓမ္မဆိုတဲ့ဒီတတိပဋ္ဌာန်အာယုန်ထဲမှာတတိပဋ္ဌာန်နယ်ပယ်ထဲမှာပဲဒီစိတ်ကလေးစိတ်ဆန်းနေတာ။အဲလိုဆိုရင်ကိလေသာမှဆိုတဲ့ဒုတ္တသမဘယ်လိုမှဝင်ရောက်နှိမ့်စေရအခွင့်အရေးမရနိုင်တော့ဘူး။ဒီမကောင်းတဲ့အာယုန်တွေဟာလည်းမဝန်တာနိုင်တော့ဘူး တကယ်လို့ကိုရှုမှတ်တဲ့အာယုံပေါ်ကနေပြီးတော့ဒီပေါ်မှာမမိမိစိတ်ကလေးမနေဘူးမကျက်သားဘူးဆိုရင်တော့အဲ့ဒီပုဂ္ဂိုလ်မှာကိလေသာအာယုံတွေဝင်သလားမဝင်ဘူးလားသူဘုန်းကြီးတို့ယောဂီများတရားရှုမှတ်စရောက်တာပုဂ္ဂိုလ်စရောက်တာအဲ့ဒီတပတ်အတွင်းမှာရှိနေတဲ့ယောဂီပုဂ္ဂိုလ်ဟာတစ်ခါမှလည်းတရားအတွေ့အကြုံမရှိသေးတဲ့ပုဂ္ဂိုလ်ဟာသိစုကြည့်လို့ကိုမရဘူးစိတ်တရားမိမိရဲ့အခါရင်စိတ်သားလာတဲ့ကာမဂုဏ်အာယုန်ဒီမှာပဲစိတ်တွေက ပြန်ပြီးတော့ကျက်သားနေတယ်။ကာမဂုဏ်အာယုတွေဒီမှာပဲစိတ်တွေကပြန့်ဝင်နေတယ်။အေးတရားရှိမှလို့ပြင်ကျင်မှုသမာဓိတွေရနေပြီနိဗ္ဗာန်တရားတွေကျင်းနေပြီဆိုတဲ့ယောဂီကြတော့အဲ့ဒီကိလေသာအာယုတွေဝင်ရောက်နှိမ့်တဲ့ဖို့ခွင့်ရရပြီလား။မရတော့ဘာကြောင့်လဲမိမိစိတ်ကလေးကကိုရှိမှတ်တဲ့အာယုထဲမှာကျက်သားလို့လားမကျက်သားလို့လား။ကျက်သားနေတယ်။ဒါလေးကိုဘာနဲ့ဥမာပေးလဲဆိုတော့ဘုန်းကြီးတို့ဇတ်တော်လေးတစ်ခုမှာဒီလုံးနဲ့ပြင်းနေဥမာပေးတာ။ အဲတော့ဒီလုံးနဲ့ဒီမိသားစုများလေသမားကြီးထွန်ထားတဲ့ထွန်ခဲကြီးတွေနေတိုင်းနေခဲကြီးတွေကြားထဲမှာတော့သူတို့ရဲ့နေရာအိမ်နဲ့အဲဒီမှာတနေ့မှာမိဘနှစ်ပါးသားလေးအစာလေးနဲ့တွေ့ပြီးတဲ့အခါကဏ္ဍကြတော့မေတို့ဖေတို့သားတို့အစာသွားရှာအောင်နေငါသားဒီမှာနေအဲဒီမှာအိမ်ထဲမှာပဲနေတော့ဘယ်မှမထွက်နဲ့အပြင်ထွက်လို့ရှိရင်အန္တရာယ်တွေတွေ့နေမယ် ကိုယ့်အိမ်နဲ့ကိုယ်နေရင်အန္တရာယ်ဘာမှမရှိဘူးကိုယ်ပိုင်နယ်ပယ်ထဲမှာလာကိုယ်နေရတယ်ကိုယ်နေတခြားနေရာအပြင်ကိုမသွားနဲ့သွားရင်အန္တရာယ်တွေတွေ့နေမယ်ပေါ့ဘုရားတို့မိဘများဟာသာသမီကိုဟိုသွားဒီသွားမသွားအောင်ဟိုမှာကြောင်ကြီးခုံနေမယ်တို့အပါကြီးလုံးနေမယ်တို့ရေကြီးကန်းနေမယ်တို့စသည်ဖြင့်သာသမီတွေခါတယ်ဘဲမှမသွားအောင်အိမ်ထဲကမဆက်အောင်လုပ်တယ်လို့ဟိုကလည်းဒီလုံးနှမကြီးကသူ့သားလေးကိုကိုယ်အိမ်နဲ့ကိုယ်ပိုင်နေနေတာလေငါသားကြီးအပြင်မထွက်နဲ့ပြင်ဆင်ရင်အန္တရာယ်တွေ့နေမယ် မှားပြီးတော့သားအတွက်သွားပြီးတော့သားပြန်သွားရှာအောင်မယ်ဆိုပြီးထွက်သွားတယ်အဲဒီမှာသားငယ်ဒီလုံးနဲ့ကလေးကလည်းပဲမိဘများမရှိခင်ငါအပြင်ကိုထွက်ကြည့်အောင်မယ်ဆိုတော့အပြင်ကိုထွက်အဲဒီမှာအပြင်ထွက်ပြီးတော့ရှောက်ကြည့်တဲ့အခါကျတော့ကောင်းကင်ကအစာရှားနေတဲ့သိစုံကြီးကမြင်တဲ့အခါကျတော့တခါထိုးတုပ်တယ်ဘယ်မှမပြေးတတ်မရှောင်တတ်တဲ့အချိန်မှာတခါလဲသိစုံကြီးရဲ့လက်သေးကြားထဲမှာပါသွားတယ် ပန်သွားတဲ့အခါကျတော့ဘီလုံးနဲ့ကလေးကအဲ့ဒီကျတော့မှသူကဟောငါအမေစကားနားမထောင်မိအမေကကိုယ်ပိုင်နဲ့ပဲငါသားရင်ကိုယ်ပိုင်နဲ့ပဲကိုယ်ပိုင်ကိုယ်အိမ်လေးနဲ့ကိုယ်နေနဲ့အပြင်ထွက်လို့ရှိရင်အန္တရာယ်တွေ့တယ်အခုကိုယ်နေကိုယ်နေမယ်မဟုတ်တော့ဒီလိုရန်သူရဲ့အတိုးအတုပ်ကိုအဖမ်းအဆီးကိုငါခံရတယ်ငါပိုင်နေနေတယ်လားဆိုရင်ကတော့ဘယ်လိုရန်သူမျိုးပဲသာသာငါရင်ဆိုင်တိုက်ဆိုင်နိုင်ရပေါ့ အဲ့ဒီမှာဒီလုံးွက်ကလေးကကျုံသွားတဲ့အခါကျတော့မှသိဆိုကြီးကအောင်မယ်မလောက်ဘူးမလောက်စားဒီလောက်ကောင်းနေရတယ်။အဲဒီမှာသူကတက်ခိုက်နိုင်တယ်ဆိုပြီးတော့တောင်းမှစစ်ကြည်ညာနေပြီ။ကဲဒီလိုဆိုရင်မင်းနေကြီးကဘယ်နေညာလဲပြောဆိုတော့မှပြန်ပြောလိုက်တဲ့အခါကျအဲ့ဒီနေရာကိုပြန်ပို့။ပြန်ပို့ပြီးတဲ့အခါကျတော့မင်းနိုင်ငံနဲ့တိုက်တယ်ဆိုပြီးတော့အဲ့ဒီမှာဆက်တိုက်တယ်။အဲဒီမှာဒီလုံးတဲ့ကလေးကအဲ့ဒီထုံကလေးကြီးရေတိုင်းရေကြီးအပေါ်ကိုတက်လိုက်အောက်ပြန်ဆင်းလိုက် အောက်မှာသူ့ရဲ့နေနေရှိတယ်လေသူ့ဒီအပေါ်ကိုတင်လိုက်ပြန်ဆင်းလိုက်နှစ်ချိန်သုံးချိန်လောက်လေ့ကျင့်လုပ်ကြည့်ပြီဆိုတဲ့အခါကျတော့အဲ့ဒီမှာတခါတည်းကျုံးသွားပြီးတော့စိန်ခေါ်လိုက်တာလာခဲ့တော့အချိန်မရွေးတင်တဲ့ဒီခင်းပဲဆိုပြီးတော့အဲဒီမှာသိဆုံးကြီးကိုတခါလဲစိတ်ပညာကြီးကလည်းပဲအဝေးကနေပြီးတော့တခါအားနဲ့တအားကိုဒီကောင်ကိုမလွတ်တမ်းထိုးတုံတယ်ဆိုပြီးတော့အားနဲ့စိုက်ပြီးတော့ရှင်းတယ် အဲ့ဒီအချိန်မှာဟောကအနန္တသေဆုံးကြီးရောက်ခံပြီးလောက်ပြီးအချိန်ကြတော့မှဒီလုံးငယ်ကလေးကသားလေးခုန်ဆင်းလိုက်ပြီးတော့ဒီခါလေမြေဆိုင်ကလေးအောက်ဝင်နေလိုက်။ဟိုကလည်းအချိန်နဲ့ထိုးလာဆိုတော့အချိန်နဲ့တုတ်လာတာဆိုတော့အဲ့ဒီမှာကိုယ့်ရဲ့အချိန်ကိုဘယ်လိုမှမရက်နိုင်တော့ဘူးမထိန်နိုင်တော့အဲ့ဒီမှာရေပုံနဲ့မြေတိုင်ကလေးနဲ့ဆောက်ပြီးတော့အဲ့ဒီနေရာတွေမှာပလက်လာကြပြီးတော့ဒီဝဲဝင်သွားအဲ့ဒီမှာဒါကိုယ့်ရဲ့ကိုယ်ပိုင်နေနေထဲမှာဆိုရင်ဘယ်လိုရန်သူဘယ်လိုအန္တရာယ်မျိုးလာလာကြောက်တရားလိုရရဲ့လား ကုန်လုံးရင်ဆိုင်နိုင်တယ်ဘုန်းကြီးတို့ယောဂီများလည်းပဲဒီတိုင်းပဲလေကိုယ့်ရဲ့တရားအာယုန်ထဲမှာလာကိုရှုမှတ်မှုအာယုန်ထဲမှာလာကိုယ်စိတ်ကလေးစစ်သားနေမယ်ဆိုရင်ဘယ်လိုကိလေသာအာယုန်ပဲလာလာအကုန်လုံးကိုရင်ဆိုင်ပြီးတော့ရှုမှတ်နိုင်ဘူးလားအားလုံးရှုမှတ်နိုင်တယ်အားလုံးရင်ဆိုင်နိုင်တယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများကိုယ်ပိုင်နေနေဟာတတိပဋ္ဌာန်အာယုန်ပဲယောဂီတို့ရဲ့စစ်သားရမယ့်နေနေဟာဘာအာယုန်လဲတတိပဋ္ဌာန်အာယုန်ပဲရှုမှတ်ရမယ့်အာယုန်ပဲ ကမ္မထာနတ္တဘာနာအဝိဇ္ဇနာမိဝါကောသရသံပဇိညာကမ္မထာနတ္တဘာနာရှုမှတ်မှုကမ္မထံတရားကိုအဝိဇ္ဇနာမိဝါမစွန်ဝဲမပြတ်ရှုမှတ်နေခြင်းတည်နေရင်ကောသရသံပဇိညာကောသရသံပဇိညီပါပေ၏မိမိရှုမှတ်မှုတွေမြဲနေပြီကိုရှုမှတ်တဲ့တရားအာယုပေါ်မှာကိုယ်စိတ်ကြီးဆွေးနွေးစွာကပ်တည်နေပြီဆိုရင်အဲ့ဒီယောဂီဟာကောသရသံပဇိဖြစ်နေတယ်ဘာသံပဇိဖြစ်နေပြီလဲ ထိုင်ရင်းနဲ့ရှုမှတ်မှုတွေမြဲရတဲ့ကံမှလည်းရှုမှတ်မှုတတိလေးမြဲသွားတဲ့အချိန်မှလည်းရှုမှတ်မှုတတိလေးမြဲရနေတဲ့အချိန်မှလည်းရှုမှတ်မှုတတိလေးမြဲနောက်ဆုံးအိယာပေါ်မှာလျောင်းတဲ့အချိန်မှလည်းရှုမှတ်မှုတတိလေးမြဲအဲဒီလိုရှုမှတ်မှုတတိလေးမြဲနေပြီဆိုရင်အဲဒီပုဂ္ဂိုလ်ဘာသာမစဉ်ဖြစ်နေတာလေဒီကဲဒီတော့ဘုန်းကြီးတို့ယောဂီများခုတရားအားထုတ်နေတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာဒီကောသရသံပဇင်ဖြစ်ဖို့လိုသလားမလိုဘူးလား ဂေါသရသံဃာဖြစ်ဖို့အရေးကြီးဆုံးပဲဘုန်းကြီးတိုက်တွန်းနေတာဟာဒါပဲတတိလေးမြဲပါစေကျွမ်းမမှုတတိလေးတွေမြဲပါစေထိုင်ရင်းလည်းပဲတတိမလွတ်ပါစေနဲ့ရန်ရန်တတိမလွတ်ပါစေနဲ့သွားရင်စားရင်တတိဆိုတာလေးကိုဘုန်းကြီးသူသိပေးတယ်အဲ့ဒီတတိလေးမြဲနေပြီရှုမှတ်မှုလေးမြဲနေပြီဆိုရင်အဲ့ဒီယောဂီပုဂ္ဂိုလ်ကဘာသာမသိဖြစ်တာလေ။ဒီဘောဓရသံဃာရှင်ဖြစ်တာကဲဆိုကြည့်လား။ယုတ်တနန္တစင်မပြတ် ရှုမှတ်တာကဘောဓရာမှတ်ကြသံပစဉ်ယုတ်တနန္တရှင်မပြရှုမှတ်တာကဘောဓရာမှတ်ကြသံပစဉ် ုန်းကြီးတို့ယောဂီများဘယ်နေရာမှာဖြစ်စီထိုင်တဲ့နေရာမှာဖြစ်စီရက်တဲ့နေရာမှာဖြစ်စီသွားတဲ့နေရာမှာဖြစ်စီလျောင်းတဲ့နေရာမှာဖြစ်စီဒီဘောဓရသမတိအရာနဲ့ပြောမယ်ဆိုရင်ရှုမှတ်မှုတတိလို့ရမလားမလို့ရဘူးအဲ့ဒီလိုဘောဓရသမတိဖြစ်ဖို့ယောဂီတိုင်းယောဂီတိုင်းရေးမကြည့်ဘူးလားကဲထိုင်ကမ္မဋ္ဌာန်းလေးတစ်ခုတည်းထိုင်ထိုင်တော့ကိုရှုမှတ်တဲ့အာယုံပေါ်မှာသုတ်စိတ်ကလေးနေပါလေ ခြံရကထပြီးဘေးကပုဂ္ဂိုလ်နဲ့လက်စကားပြောလိုက်ပြီဆိုတဲ့ကူကတတိတမသိရှိသေးရလားလွတ်သွားအဲ့ဒီတဲ့ကူကဘောသမဖြစ်တော့အဲ့ဒီတဲ့ကူကတတိလွတ်သွားပြီကျတဲ့ကံမှလည်းလွတ်သွားပြီသွားတဲ့ကံမှလည်းလွတ်သွားပြီဟောနောက်စားတဲ့ပေါက်ကြစကားပြောကြဆိုကြအဲနောက်တစ်ချိန်ဒီခါလေးအချက်ပေးကောင်းကောင်းခောက်ပြီးဆိုမှတခါပြန်ပြီးထိုင်မပြန်အဲဒီကျတော့ပြောထားတဲ့စကားကြီးငင်းကုန်ထားတဲ့စကားကြီးပြန်ပြီးတော့အတွေးတွေမဝင်ဘူးလား ကဲအဲ့ဒီနိဝရဏတရားတွေဝင်ပြီဆိုရင်စိတ်ကြည်ငြိမ်မှုတမာတိရပါအောင်မလားမရဘူးအဲ့ဒီမှာဒီပုဂ္ဂိုလ်နဲ့ကပြန်ပြီးတော့အခြေအချင်းပြန်ပြီးဆွေးနွေးဖို့အတွက်ကိုကအချင်းတင်ဖို့ရအတွက်ကိုကပြန်ပြီးစဉ်းစားရတယ်သူ့ပုံမှာတခါလဲကိုမေခွန်းတင်တော့တင်ဖို့ရအတွက်စဉ်းစားစဉ်းစားပြီးတော့တခါလဲသူတရားဖြုတ်တာနဲ့သူ့ကိုတခါလဲဒီမေခွန်းတင်တယ်ဆိုပြီးတော့လုပ်ပြန်အဲ့ဒီလေကိုကတရားမှတ်လိုက်အမှန်မှန်လိုက်တော့ဒီပုဂ္ဂိုလ်ဘာသမားကြီးမှမရဘူး အဲ့တော့ရှုမှတ်မှုတတိလေးနည်းနေတဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီစိတ်တွေဈာစိတ်တွေဝင်နိုင်လေရလားမဝင်နိုင်တော့ဒါကြောင့်ဘောဓရာဆိုတာကရုပ်ပေါ်မှာနာမ်ပေါ်မှာထေရှားတဲ့အာယုပေါ်မှာရှုမှတ်မှုတတိလေးနည်းနေပြီဆိုရင်ဘောဓရာသံသင်ဖြစ်တာဒီဘောဓရာသံသင်ဖြစ်ပြီဆိုရင်ရုပ်သဘောနာမ်သဘောကျုံနာရဲ့အဖြစ်ဖြစ်သဘောကိုရှင်းရှင်းလင်းလင်းပြတ်ပြတ်သားသားမသိနိုင်ဘူးလား အဲ့လိုရှင်းရှင်းလင်းလင်းပြောပြသားသားသိပြီဆိုရင်အတ္တမောဟတမ္ပတိဖြစ်တယ်။ဘာတမ္ပတိဖြစ်တယ်။အတ္တမောဟဆိုတာမတွေ့မဝေသိဘယ်လိုသိတာလဲ။မတွေ့မဝေဆိုတာရှင်းရှင်းလင်းလင်းပြောပြသားသားကိုသိတာ။ဒါဟုတ်မှာဟုတ်ပါမလား။ဒါဘသူလဲဒါဘဝလဲဆိုတာတွေ့ဝေးနေကြရမလို့။ဒါပါလဲ။ဒါရုပ်ကိုရုပ်တိုင်းကိုသိတယ်နာမ်ကိုနာမ်တိုင်းသိတယ် မမြဲတာကိုမမြဲတဲ့အတိုင်းပြီးတယ်ဆင်းရဲတာကိုဆင်းရဲတဲ့အတိုင်းပြီးတယ်ကိုယ်လိုတိုင်းမဖြစ်တာကိုကိုယ်လိုတိုင်းမဖြစ်တဲ့အတိုင်းကိုသိအဲ့လိုမတွေးမဝင်သိတာကိုအတ္တမောဟတမသိဘာတမသိလဲကဲဒီလိုဆိုရင်ဘုန်းကြီးယောဂီများဒီလိုမတွေးမဝင် သိပြီလူသဘောနဲ့သဘောဖြစ်ဖြစ်သဘောသိပြီဆိုရင်ဒါဝိပဿနာဉာဏ်နဲ့ဖြစ်တာလေလေဒီဝိပဿနာဉာဏ်ဖြစ်ဖို့ဆိုတာပထမဘာသမသိဖြစ်ဖို့အရေးကြီးတယ် ဂောဒရသံမစင်မဖြစ်ဘဲနဲ့အတ္တမောဟသံမစင်ဖြစ်ပါမလားဒီဒါလေးကိုပဲသဘောပေါက်တော့တရားအထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒါသဘောပေါက်တော့ကိုဟာဂောဒရသံမစင်တောင်ဖြစ်အောင်မရှုနိုင်သေးဘူးတခါတည်းပြောလိုက်ပြီဆိုတဲ့ကွာဘာတွေတွေ့ဘာတွေမြင်ပြီးဘာတွေဖြစ်သွားဒါပဲပြောတယ်တကယ်တမ်းကျတော့ကိုကို၌တောင်မှဂောဒရသံမစင်ဖြစ်အောင်မရှုနိုင်သေးဘူး ကိုယ်တတိမမြဲသေးဘူးကိုရှုစိတ်ကမမြဲသေးဘူးစိတ်တွေကဟိုရောက်ဒီရောက်ဟိုတွင်းဒီနဲ့တထိုင်တထိုင်မှာခါရင်9မိနစ်ပြည့်အောင်တော့အကျိုးမရှိနိုင်ဘူး9မိနစ်ဆိုတာ10မိနစ်ကိုကိုကြီးတို့ယောဂီများအနည်းဆုံးမှတ်ချက်ပေါင်း90နဲ့တွက်ကြည့်အောင်10မိနစ်ကိုမှတ်ချက်ပေါင်း90နဲ့တွက်ကြည့်အောင်9မိနစ်ဆိုရင်250ရမှတ်ချက်ပေါင်းဘယ်လောက်ရ ယောဂီကထိုင်တာထိုင်ရတာမဟုတ်တော့မှတ်ချက်ပေါင်း150တောင်မှတ်တယ်။ကောင်းပြီပိနေလို့တစ်ချက်မှလည်းရှိတော့စိတ်ကသွား။ကောင်းပြီပိနေလို့တစ်ချက်မှလည်းမရှိတော့စိတ်ကသွား။ဘယ်ချိန်မှပြန်တရိယာလို့ဆိုတော့တင်းတင်းဆိုမှာဟောတရိယာဝင်လာ။နာရီနဲ့ထိုးရောတိန်လေးရ။အဲ့ဒီကြတော့မှငါတရားထုတ်နေတာပါလား။ကြည့်လိုက်တော့ဘေးကပုဂ္ဂိုလ်တွေတရားချုပ်ပြီးကိုယ်လည်းခံပြီးပူချာ။ အဲဒီသားမှာယောဂီကဘာမှမှတ်တာရှိလိုက်ဘာတစ်ခုမှမမှတ်လိုက်ရဘူး56မိနစ်လောက်အပြင်းကြီးတဲ့စိတ်ကရအောင်ကဲအဲ့ဒီပုဂ္ဂိုလ်မတွေ့မဝေးသိနိုင်ပါမလားမသိနိုင်ဘူးအဲ့တော့ဘောဆရသံပစဉ်ဆိုတာကိုယ့်ရဲ့စိတ်လေးကကိုရှုမှတ်တဲ့အာယုံပေါ်မှာချက်စားနေရကိုရှုမှတ်တဲ့အာယုံပေါ်မှာစိတ်ကလေးကြည်ငြဲနေရဥမာအဖြစ်အောင်းမှုပိန်မှုလေးပေါ်မှာမသိလေးကြည်ငြဲနေစိတ်လေးကဒီပေါ်မှာလည်းချက်စားနေတယ် ဖောင်းလာရင်ဖောင်းတဲ့အာယုံလေးပေါ်မှာပဲစာနေဆုံးပိန်သွားရင်ပိန်တဲ့အာယုံလေးပေါ်မှာပဲမသိလေးစာနေဆုံးမသိလေးမြဲနေပြီစိတ်စားနေပြီဆိုရင်ဘုန်းကြီးတို့ယောဂီများပထမတော့ဖောင်းတယ်ဆိုရင်ဝမ်းပါကြီးပိန်တယ်ဆိုတော့လည်းပါကြီးပဲဝမ်းပါကြီးပုံတရာကြီးမရှင်းဘူးလားထင်းနေတာဝမ်းပါကြီးပေါ့ဝမ်းပါကြီးပိန်ဝမ်းပါကြီးပေါ့တချို့ဖောင်းတာပိန်တာကိုမရလို့မထင်ရှားလို့ထင်ရှားအောင်ကလည်းအတင်းဖောင်းအတင်းပိန် တရားနဲ့ဖြုတ်လို့ဝင်းကြောတွေနာနေဒါလှုပ်ရှုနေတာလေကိုယ့်အကိုလှုပ်ရှုနေတာလှုပ်ရှုနေတော့နာသူဟာသူသူသဘောလေးတည်းကိုရှင်းတာလေးကိုစောင့်ကြည့်နေရစောင့်ရှုနေရဟင်ဘုန်းကြီးခမဲတော်ကြီးလို့ပြောတော်စမ်းပါကွာမင်းကိုလောက်တာနဲ့ဘုန်းကြီးကဘုန်းကြီးဩငါတရားတွေအားထုတ်ညဇောဘုရားတရားအားထုတ်ပြီးတဲ့အခါကလည်းကြတော့မိဘကျေးဇူးကိုညဇောဘုရား ပြန်ဆက်တယ်တရားနဲ့ပြန်ဆက်တယ်ဘုန်းကြီးတို့ကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးကတရားအားထုတ်ပြီးတဲ့အခါမှာမိဘကျေးဇူးငါပြန်တရားနဲ့ပြန်ဆက်မယ်ဆိုပြီးရရောဇတိရရောပြန်လာပြီးတော့ဆရာတော်ဘုရားကြီးတရားပြပြီးတော့မိဘဟောငါလည်းပဲမိဘကျေးဇူးကိုရှေးရှေးတော်ကောင်းကြီးတွေကိုမြတ်စွာဘုရားကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးကိုဆက်တယ်ငါလည်းမိဘကျေးဇူးပြန်ဆက်မယ်ဆိုပြီးရွာပြန်ရွာပြန်ပြီးတော့ဘုန်းကြီးတရားစကားပွင့်စကားပြန် အဲဒီတော့ဘုရားပုဂ္ဂိုလ်ကြီးတရားဝင်တော့ဘုန်းကြီးခမဲတော်ကြီးတွေရောပါကြီးတွေရောကုကြီးတွေရောဘယ်သူမှမနေနိုင်ဝင်ရအဲဒီမှာသူတို့တရားဝင်ပါလို့ဘုန်းကြီးကမလိုက်တော့ဘူးအဲဒီတော့တရားစခန်းပြတယ်သူတို့ကိုအဓိကထားတာကျေးဇူးဆက်ရှင်လို့ပါဆိုတော့ဒီမိဘတွေအဓိကပေါ့အဲဒီမှာတရားဝင်ကြဘုန်းကြီးကနှစ်ရက်လောက်သုံးရက်လောက်ကြာတော့ညီလေးတွေရှိတယ်ဘုန်းကြီးညီလေးတွေရှိပါတယ်ဘုန်းကြီးတို့မှာညီကို၃ယောက်ပဲရှိပါတယ်အဲဒီမှာညီလေး၂ယောက်ကိုခေါ်ပြီးတော့ အမေစီရောဖေစီရောသွားကိုယ်စိတ်ဟာတရားအားဖြင့်အားထုတ်နေတယ်ဝေယဝဇ္ဇဝတိမှုနဲ့မိဘကိုပြည့်စုံပေးရတယ်ညညကြတော့တရားချုပ်ပြီး9နာရီတရားသိယူပြီးသွားပြီးတော့အဖေစီရောအမေစီရောသွားပြီးဝကြီးမှုငယ်လေးပြုပေးကြလုပ်ပေးကြဆိုတော့အဲဒီမှာညီနှစ်ယောက်ကသွားအမေစီသွားတော့အမေကတော့ဝမ်းသာလို့လို့ဒီသာဓုသာဓုမိတရားမလုပ်ကောင်းလားကောင်းတယ်တာကြီးဘယ်လိုမှသာသည်ပေါ့အဖေစီသွားတဲ့အခါကျတော့အဖေက တိုင်ကြော့တိုင်ကြော့ပြီးတော့တန်ရောက်ကဘေးတရားမှလို့ကောင်းလာတော်သားမှာကွာမင်းကိုလှုပ်ရှားတယ်ဝင်းကြောတွေကနာလာပါမင်းကိုလှုပ်တယ်ဝင်းကြောတွေကနာလာဘုန်းကြီးတရားတော်ကြတာတော်တော်ဒုက္ခရောက်သွားတယ်အဲဒီတော့ကိုယ့်အကူမရရလှုပ်ရှုနေရင်ကတော့ဝင်းကြောတွေနာမှာပဲဘုန်းကြီးတို့ယောဂီများ တရားရှိရဆိုတာသူ့ရဲ့သဘာဝလေးအတိုင်းပဲအရှိလေးကိုရှိနေတဲ့အတိုင်းလေးသိအောင်မလုပ်ရတာနဲ့ရှုရတာမရှိတာကိုရှိတော့ရှိအောင်လုပ်ပြီးရှုရတာမဟုတ်ဘူးသူ့အရှိလေးကိုရှိတဲ့အတိုင်းသိအောင်ရှုရတာအဲ့ဒါလေးရှုကြည့်ရတာအခုဘောင်းနာပိန်နာလေးကိုရှုနေတဲ့အခါကျသူ့အတူတင်းလာတာသူ့အတူရောကြသွားလိုက်ကြာကြာလေးရှုနေတဲ့အခါကျတော့ဝမ်းပိုက်ဆိုတဲ့သဏ္ဍာန်ပြောက်ပြီးတော့တင်းလာတဲ့သဘောရောသွားတဲ့သဘောမတွေ့ရဘူးလားတင်းလာတာလည်းဝါယောတ္တဗတ္တလေး ရော့သွားတာရောအဲ့ဒီဝါယောဓာတ်ကရုပ်တရားဗာတရားနဲ့သိနေတဲ့စိတ်ကလေးကကဲဖောင်းနေဆိုရင်ဗာနဲ့ဗာနဲ့ပိနေဆိုရင်ကကဲရုပ်နဲ့နာနဲ့ဟိုတုန်းကတော့ဒီမှာဖောင်းတာလည်းငါပဲပိန်တာလည်းငါပဲမှတ်နေတာလည်းငါပဲငါနေအားဖြင့်ရှင်းတာအခုတိတိကျကျရုပ်နဲ့နာကွဲမသိဘူးလားအမှန်ပြီလားအမှားပြီလားအေးအဲ့ဒီလိုအမှန်တိုင်းကို မတွေးမဝင်ရှင်းရှင်းလင်းလင်းလေးသိသွားတာ အတ္တမောဟသံစဉ်သဏ္ဍာန်စဉ်လေအဲဒီလိုရှင်းရှင်းလင်းလင်းပြီးသွားဩဟိုတုန်းကငါသူယောက်ျားမိန်းမလည်းအခုဘယ်မလဲငါဆိုတာမရှိဘူးသူဆိုတာလည်းမရှိယောက်ျားမိန်းမဆိုတာလည်းမရှိဘူးယုံနေတာဒီနှစ်ခုတည်းရှိတာပါပဲလားဆိုတာသဘောပေါက်ပါလားအဲ့ဒါအမှန်ပြီလားအမှန်ပြီလားကဲအဲ့ဒီအောင်းနာပိန်နာလေးကျင်းလာတဲ့သဘောရော့သွားတဲ့သဘောလေးကိုထပ်ရှုစက်ကစက်ကစက်ကစက်ကရှု ရှုနေတဲ့အခါရှုစိတ်ကမှမသွားဘူးကြီး။ပေါင်းတဲ့အာယုံပေါ်မှာပဲချက်စားနေတယ်။ပိန်တဲ့အာယုံလေးပေါ်မှာပဲစိတ်လေးကချက်စားနေတယ်။ချက်စားနေတယ်ဆိုတာဘေးကိုပြန့်လာလားမပြန့်လာဘူး။ဒီရှုမှတ်တဲ့အာယုံလေးပေါ်မှာပဲရှုစိတ်ကလေးငြင်းတည်နေတာ။အဲဒီပေါ်မှာစိတ်လေးကချက်စားနေတဲ့အခါကျတော့ဟောတခြားကြည့်ရတဲ့အခါကျပေါင်းတာလေးစဖြစ်ပေါ်လာလိုက်ပေါင်းမှုလေးကုန်ဆုံးသွားလား။နောက်တစ်ခါပိန်မှုလေးအစ်စ်ဖြစ်ပေါ်လာလိုက်ပိန်နေလို့ရှုလိုက်ပိန်နာလေးကုန်ဆုံးသွားလိုက်။ နောက်တစ်ခါဖောင်းမှုလေးအစ်စ်ဖြစ်ပေါ်လာလိုက်ဖောင်းတယ်လို့ရှုလိုက်ကုံဆုံးသွားလိုက်ပိန်နာလေးအစ်စ်ဖြစ်ပေါ်လာလိုက်ပိန်နာလေးရှုလိုက်ကုံဆုံးသွားလိုက်မြဲတာတွေ့တာမမြဲတာတွေ့တာကဲမြဲတာသူပြောသူပြောနဲ့မမြဲတာတွေ့တာလားကိုယ်တိုင်ဉာဏ်နဲ့တွေ့တာလားဘုန်းကြီးဟောလို့သိတာလားကိုယ်တိုင်ဉာဏ်နဲ့သိတာလားဒီအဲ့ဒီလိုကိုယ်တိုင်ဉာဏ်နဲ့ရှုပြီးသိတာကိုမတွေ့မဝင်သိတာအတ္တမောဟတမ္ပင်ဘာသာမသိနေ အေးအဲ့တော့ဒီအတ္တမောဟတံပဇင်ဖြစ်ဖို့ဆိုတာဂောသရတံပဇင်မဖြစ်ဘဲနဲ့အတ္တမောဟတံပဇင်ဖြစ်ပါမလားကဲမိမိရဲ့စိတ်ဟာကိုရှိမှတ်တဲ့အာယုဘောမှာစူးစမ်းပြီးတော့ကပ်ပြီးမတည်ပဲနဲ့တော့ဖြင့်ယုံနာရဲ့အဖြစ်အပျက်ကိုဉာဏ်နဲ့သိချသိနိုင်မှာမလားနော်လုံးဝကိုမသိနိုင်အဲ့ဒီလိုသိပြီဆိုရင်ရှင်းရှင်းလင်းလင်းသိသွားပြီဆိုရင်အတ္တမောဟတံပဇင်ဖြစ်ပြီးဘာတံပဇင်ဖြစ်တာလဲ Yes, good night. မမြဲခြင်းရဲ့ယုံနံပေအတိဝေဒာကအတ္တမောဟမှတ်ကြသံပတိမမြဲခြင်းရဲ့ယုံနံပေအတိဝေဒာကအတ္တမောဟ မှတ်ကြသံပစဉ်ဆိုပါဒီတော့ဘုန်းကြီးတို့ယောဂီများကောသရသံပစဉ်မဖြစ်ဘဲနဲ့ အတ္တမောဟမတွေ့မဝေသိပါမလားစိတ်တည်ငြိမ်မှုသမာဓိမှမရဘဲနဲ့ယုံနာဖြစ်ဖြစ်သိမြင်နိုင်တဲ့ဝိပဿနာဉာဏ်ဖြစ်နိုင်ပါမလားသဘောပါပါရဲ့နော်သဘောပါကိုရည်ကြည်တယ်ဘုန်းကြီးတို့ယောဂီများသဘောပါနေမှဒီလိုမဟုတ်ရင်ဘုန်းကြီးဟောလို့နာထားပြီးသိတာကိုကိုယ်ပိုင်အသိလို့ကိုယ်စိတ်နဲ့ချင်းနေတယ်အဲ့ဒါကိုသိတာမဟုတ်ဘုန်းကြီးဟောလို့သိတာဘုန်းကြီးကဟောပြလို့သိတာ အခုကိုယ်တိုင်ကရှူရင်းနဲ့အခုလိုတကယ်ကိုဒီခါနဲ့သူ့ရဲ့သဘာဝလေးတိုင်းသိနေတာနောက်ပြီးတော့ဒီသဘောလေးတွေကလည်းပေါ်လာပြီးရင်သူ့ဟာသူပြတ်သွားတာဖြစ်ပေါ်လာပြီးရင်သူ့ဟာသူပြတ်သွားတာကိုဘသူပြောတာမှမဟုတ်ဘူးကိုယ်တိုင်ဉာဏ်နဲ့ရှုကြည့်နေရင်လည်းသိတယ်အဲဒီလိုရှင်းရှင်းလင်းလင်းအဲဒီလိုပေါ်လိုက်ပြောင်းလိုက်ရှင်းလိုက်ပြက်လိုက်အဲဒီရှင်းမှုပြင်းမှုတွေမပြတ်မစ်နေလို့ဆင်းရဲကိုယ်လိုတိုင်းမဖြစ်လို့သုံးမရဘူး အဲ့ဒီသဘောတွေကိုကိုယ်တိုင်ရှုရင်းနဲ့သိလာပြီဆိုရင်အတ္တမောဟတမခြင်းမဖြစ်ဘူးလားညာ။နေအတ္တမောဟတမခြင်းဖြစ်ပြီ။အဲ့တော့ဒီအတ္တမောဟတမခြင်းဖြစ်ဖို့ဆိုတာဂောဒရတမခြင်းဖြစ်ဖို့ရာပထမအရေးမကြီးဘူးလား။ဒါကြောင့်ဂောဒရဘူတာရှုနေပါဖြစ်မှမဟုတ်ချအတ္တမောဟမှတ်ကြတမခြင်းတဲ့ဒါနံပါတ်နာဆောင်ပုဂ္ဂလိကကဲဆုကြည့်လိုက်။ဂောဒရဘူတာရှုနေပါ ဖြစ်မှာမုတ်ချာအတံမောဟမัจจသံပစဉ်ကောသရဘူတံရှုနေပါဖြစ်မှာမုတ်ချာအတံမောဟမัจจသံပစဉ် တော့ဒီကောသရသံပဇင်နဲ့အတ္တမောဟသံပဇင်နှစ်ပါးကတော့အခုယောဂီများနဲ့တိုက်ရိုက်မသက်ဆိုင်ဘူးလားဒီသံပဇင်နှစ်ပါးကယောဂီများနဲ့တိုက်ရိုက်သက်ဆိုင်တယ်။ဘိုးရှိပိုင်းကတတ္တကသံပဇင်နဲ့တပ္ပယသံပဇင်ကတော့ဘယ်နေရာမှာဖြစ်ဖြစ်လောကီပဲရောလောကုတ္တရာပဲရောကုသိုလ်ပဲရောအသုံးပြုလို့ရတယ်။ခုဒီအချိန်မှာဒီနေရာမှာတော့ကောသရသံပဇင်ဖြစ်ဖို့ကအဓိကတယ် အဲ့တော့ဘောဓရသံဃာရှင်ဖြစ်အောင်လည်းပဲကိုကြီးတို့ယောဂီများတရားတရားအရင်းခံထားပြီးတော့ကြိုးစားဖို့မလိုဘူးလားတရားတရားအရင်းခံထားပြီးကြိုးစားမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဘယ်နေရာဖြစ်ဖြစ်တတိရှိမှမလွတ်တော့ထိုင်ရင်လည်းရှိမှမလွတ်တော့ဘူး၊ရရင်လည်းမလွတ်တော့ဘူး၊သွားရင်လည်းမလွတ်တော့ဘူးဒီဓမ္မယုံမှာနေတဲ့ဆံမှာလည်းရှိမှမှုတတိမလွတ်တယ်လို့မိမိအဆောင်ပြန်ရောက်တော့လည်းပဲတရားတရားရှိနေတဲ့ပုဂ္ဂိုလ်ဆိုတော့ ဝရိယစာရင်ပြီးမဖြစ်မနေကြိုးစားတဲ့ဆိုရင်အဆောင်မှလည်းပဲရှုမှတ်မှုမလွတ်တော့အဲဒီလိုရှုမှတ်မှုတတိလေးမြဲပြီဆိုရင်ကမ္မဋ္ဌာန်းအာရုံပေါ်မှာရှုမှတ်မှုတတိလေးမြဲနေပြီဆိုရင်ဂောဇရသံပဇင်ဖြစ်ပြီးဂောဇရသံပဇင်ဖြစ်ပြီးဆိုရင်တကယ်ကိုမတွင်မဝေသိတဲ့ဝိပဿနာဉာဏ်နဲ့အတ္တမောဟသံပဇင်မဖြစ်ပေဘူးလားညာဒီဒီနေ့တော့ဘုန်းကြီးတို့ယောဂီများဒီသံပဇင်၄ပါးနဲ့လေဒီနေ့ တရားသိညာအောင်လို့နော်မနေ့ကမှဒီတံပင်လေးကိုဆက်ပြီးတော့ပြောကြအောင်ဆိုဘုနာသပရံဘိကဝေဘေကဝဘေကံတိပတိကံတိသမသနာကာရီဟောတိအလောကိတိဝိလောကိတိသမသနာကာရီဟောတိသမိတိတေပတာရိတေသမသနာကာရီဟောတိဘေကဝေယတော်များဟုဖြစ်သာတို့ဘုနာသပရံရှုမှပွားများအားထုတ်ဖို့နောက်တစ်မျိုးကဘေကုယဟံတိဘေကံတိရှိသူသွာလတ်တော် ပဋိက္ခန္တိနောက်သို့ဆုံးသောသဗ္ဗဇာနာကာယတိညာဖြင့်ပြုသည်ဝါပြုလျက်ပြုသည်ဟောတိဖြစ်၏အလောကိတိတေရှိလသောဝိလောကိတိစောင့်ဝေ၍ရှိလသောသဗ္ဗဇာနာကာယတိညာဖြင့်ပြုသည်ဝါပြုလျက်ပြုသည်ဟောတိဖြစ်၏သမိန်ဒီတေသတ္တသောလက်ရှိကိုကွင်းလသောပဒါရီတိကွေးတတ်သောလက်ရှိကိုသတ်လသောသဗ္ဗဇာနာကာယတိညာဖြင့်ပြုသည်ဝါမတ္တိဖြင့်ပြုသည်ဟောတိဖြစ်၏ ဣတိဣတုဘဂဝါတုဘုန်းတော်သခင်ဘုရားရှင်ကိုရောင်မြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း